ယေရှုရှင်မဟာဗောဓိမင်းဆရာတော်ဘုရားကြီးအာနန်ကျော်စခန်း၌6ရက်9လ2009ခုနှစ်တွင်ဟောကြားတော်မူသောဓမ္မစကြာတရားတော်ဒီတော့ဟုတ်ဘူးမှာတေခါရေလူညာအေးတေဒါမှန်ပြီလို့ကမေးရတာဗျဟင် ရှင်းပါလားလူလူရင်းလေးမနေတဲ့ကလေးဝါနဲ့တစ်ပြေတယ်ဟုတ်တယ်လေအဲတို့ဒီကနေ့ဝါဆိုလာဖြစ်လို့ဟုတ်နော်ဝါဆိုလာဖြစ်လို့အဲဒါဘုရားရှင်ဓမ္မစက်ချဟောတဲ့နေ့ဒီနေ့ဓမ္မစက်ချဟောတဲ့နေ့ဟင်ဓမ္မစက်ချဒီသာသနာတစ်ခုလုံးရဲ့အချုပ်သူတိကံ ဟုတ်ပါဒါနာဒီကသူကနေပြီးတော့မှဟိုဒိဋ္ဌာသုံးပါးနဲ့ဟိုသွားကြတာရှိမှလေဒါနဲ့ဆက်ကြတော့ဒီဒိဋ္ဌာနဲ့သွားသွားသူပါရမှရှိတယ်ဟုတ်နော်ဘယ်ကျင့်သင်နဲ့ကျင့်ချင်းသူပါရမှရှိတယ်ဓမ္မဆက်ကြဆက်ကြများကလေလာတဲ့ဘက်ကိုဆက်လဲမှာပဲမလဲတဲ့ဘက်ရှိခွေးလားတို့တို့ဓမ္မဆက်ကြဟာသစ္စာလေးပါးဟောဆက်ရင်ရလှည့်လား သစ္စာလွတ်တာရှိလို့လားမရှိပါဘူးဟင်ဒီလာရပဲအာယုံကြီးကြတာပဲဆက်ကြည့်သမ်းပါဟုတ်ကြဟင်တို့လောကီဘက်ကပြောရင်အဲအချိန်ရှိတဲ့၍မြင်ကြနာပါလောက်နေတာဒီမှာများအာဒုက္ခသစ္စာနဲ့သမုဒိယသစ္စာကြီးတယ်ပဲဟင်ကြည့်ရင်လို့ဒုက္ခခံကြည့်ရတယ်ဘောခလာဒုက္ခခံပြီးကြည့်ဖို့ကြိုးစားပြီးထပ်ကြည့်ရတယ်သမုဒိယနဲ့ဒုက္ခနှစ်ခုဒါလည်းပဲခဏလို့ထေသေးသွားနေတာ ဟုတ်နော်ဟင်သမုဒိယနဲ့ဒုက္ခလွတ်တာရှိသလားရှိပါဘူးဗျာရှိပါဘူးဗျာဟင်ဟင်ကိုလို့ထားတစ္ဆာမတစ္ဆာမမသိတာပဲရှိဟင်ရှိတယ်မသိတာပဲရှိဟင်ဟုတ်ဗျာဟင်အဲတော့လူချင်းသိနဲ့ကြိုးစားသိထင်တယ်ဟုတ်နော်ဟင်လူချင်းသိနဲ့ကြိုးစားသိကြိုးစားသိတော့မှဒုက္ခအများတော့ပါ ဒုက္ခနဲ့မရင်ပဲခင်ဗျားတို့ရဖို့မရဘူးဟုတ်နော်ဟိလူချင်းသိရှိတော့အဲဒုက္ခခံပြီးကြိုးစားအောင်ဟိဒုက္ခခံပြီးကြိုးစားလို့ရလာခဲ့ရင်လေတတိမပိုင်မိမ့်မိတ်ရင်းနဲ့လူချင်းစိတ်နဲ့ပဲပြန်ခံစားပါသူတို့ကကတော့ပါတော့ဟိမိဘကောင်းပဲထင်ဟိသူရှိရသွားရင်ငါနောက်ကလိုက်မယ်ပဲ သမုဒိယနဲ့ဒုက္ခဒုက္ခနဲ့သမုဒိယဒီကတော့တယောက်ကရှိတာသွားတစ်ခုကနောက်ကလိုက်မှာပဲဟုတ်ဗျာဟင်သစ္စာကင်းနေနေရှိသလားသစ္စာမှန်ကိုသိလို့လားကိုလုထကူမသိတာအဲဆိုသူများမလုထကူမသိသူများကလုထပုံလုလို့မသိတာသားတော့ဟုတ်ဗျာအခုကိုလုထပုံလုထလားပြောင်းလုထလားပြောင်းလုထမသိဘူးလား ပြောင်လို့တာကိုမသိဘူးတယ်ကြာဘယ်နဲ့တော့30တခါကြီးဟင်ဟင်တို့အမြဲလုပ်နေတယ်ဟင်တို့တာမန်ပုဂ္ဂိုလ်တယောက်မှာသစ္စာ၄ပါးရှိတယ်လို့သာပြောတာနိရောဓနဲ့မက္ခသုံးဘူးသလားနော်သုံးဘူးသုံးဘူးရှိတယ်သာပြောတာဟုတ်လားခင်ဗျားတို့သွားနေသစ္စာတစ်ချမ်းပဲ့နေသွားတယ် အစုံလိုက်သွားတာလားတချမ်းပဲတချမ်းပဲဟုတ်ကဲ့စေကပဉ္စသာသစ္စာလေးပါးကိုတချမ်းပဲဖဲ့သုံးနေတာဟုတ်ကဲ့တော့သစ္စာလေးပါးဖဲ့သုံးနေမြို့ထင်တယ်တစ်ဆဲခါပါမြို့တော့ဟင်တချမ်းပဲသုံးလားဘုံမှာပြဒုတိကပဉ္စသာအနာကများတယ်ဘုရားလာကြဘုရားလာဒီကလာနဲ့ယောမတို့ကတော့တွေ့တယ် ဟောဒီမှာကသစ္စာ၄ပါးကိုဖဲ့သုံးတာတွေရတို့မှာဟင်ဟင်အဲ့တော့တို့ဟိုဆိုင်ဘုဒ္ဓတုံးဟိုဘာလာသစ္စာချမ်းပဲမြို့ကောင်းတယ်ဘယ်နဲ့ကုန်တကားလဲတိုင်ပေါင်းလားဘာမလားဗျာအော်အတော်လုံးခမရတခုဒီပေါ်ကြီးလာနေ။ဒီသူများတွေခဏနဲ့သူကျမတို့မှာ။ဟင် တကူတဲ့သေခါလာတောင်းချက်ပြီးတော့တောင်းချက်ပြီးတဲ့နေရာပြောပါမှာပေါ့ဗျာဟင်သေခါလာဖြောင်းတောင်းချက်ပြီးတာဟုတ်ဗျာအဲ့တော့ဖြောင်းချက်ပြီးတဲ့နေရာရင်ပြောပါမှာပေါ့ဗျာဘာတသိတဲ့ဝုံလုံးနဲ့ခြာလို့ရပါတော့ဟုတ်ကလားဗျာအဲ့တော့ဓမ္မသက်ကမှာအဲ့ဒီသစ္စာကိုပြောတာဟုတ်နော်သစ္စာကိုပြောတာဟင်အဲ့တော့သစ္စာကိုပြောတဲ့နေရာမှာတို့ဘာလို့သစ္စာကိုသွားဖို့ရာအတွက်အမှန်မြင်ဖို့ရာအတွက်အဲနှစ်ဖက်ကိုရှောင်ရမှာ နှစ်ဖက်ဆောင်ရမှာအေးတို့စာတော့ဟွာလာဟိုလက်ဝဲလန်းနဲ့လက်ရလန်းဟုတ်နော်လက်ဝဲလန်းလက်ရလန်းအဲ့ဒီလမ်းနှစ်ခုကြားရောက်မှဒုက္ခနာတစ္ဆာကိုခုနကဟိုလေးခုလုံးသုံးအောင်ပါပေါ့ဗျာဟင်ဟောလာပဲဘယ်လိုခေါ်မလို့တစ္ဆာဖူလုံးမျိုးပြောဟုတ်ကလားတခြားမဲမျိုးခေါ်မလားတစ္ဆာဖူလုံးမျိုးခေါ်မလား ပေါက်ပါမလားဗျာဒါရင်ဘာတော့ဖူလုံးရပါလို့ဤထူတော့မယ်ဗျာကြာရောပါလို့ရမှာတော့ဗျာဟုတ်လားဗျာအဲ့တော့လက်ဝဲလက်ရာပါတဲ့မဟုတ်ဘူးတွတ်တွတ်လုပ်နေတာနေတိုင်းလုပ်တယ်ဟုတ်နေတိုင်းလုပ်တယ်မလုပ်တဲ့နေ့မရှိဘူးဟုတ်နော်နေ့တိုင်းလုပ်တယ်ကိုလှုပ်တာအစွန်နင်းမိလည်းမနင်းဘူး အဲမနှင်းမိတယ်မပိတာပဲရှိလောက်ထိုင်နေတိုင်းလောက်တယ်ဟုတ်နော်ဟင်တို့လက်ဝဲလမ်းကိုပြောလို့ရှိရင်တို့ရွာတွေကစိတ်ကိုပြောမှာရွာတွေကစိတ်လက်ဝဲလမ်းများရွာထဲမှာနေတဲ့24နာရီလက်ဝဲလမ်းကရောက်တာဟုတ်နော်ဟင်ဟုတ်နော်အဲလက်ဝဲလမ်းကဘသူတုံးဆိုစိတ်လုတ်ကိုလို့တမားတို့ကြည့်ဟုတ်နော် စိတ်နဲ့ကိုယ်နဲ့မကပ်ဘူးခမင်းစားပြီးမဲ့စိတ်ခမင်းစားတဲ့နေရာမရှိဘူးရှိသလားကိုဟင်မရှိတာများတယ်ဆိုတော့နည်းနည်းကဘယ်သူကြောင့်လို့လဲဒီကမရှိတာများတယ်ဆိုတော့နည်းနည်းပါးပါးကြောင့်လေးတဲ့ပုံဟင်ဟင်ဟိုလာဟိုတော့တချမ်းပဲမျိုးသရင်ကောင်းလေးအာယူပဲတို့ဟင်ဟင်ဟင်စိတ်လို့ကိုလို့စိတ်နဲ့ကိုယ်နဲ့တစ်ခါတည်းထားပြီး အာယုခံစားတာမရှိဘူးရှိမရှိမေးပြစိတ်နဲ့ကိုယ်နဲ့တထထက်ကြပြီးခံစားတာရှိသလားရှိဘူးနော်ရှိဘူးဒါမို့တို့ဒီလက်ဝဲလမ်းကိုစိတ်လို့ကိုလို့လမ်းကိုတုတ်စိတ်တခြားကိုတခြားထားပြီးခံစားတဲ့လမ်းအဲဒါလက်ဝဲလမ်းပဲဟုတ်နော်လက်ရလမ်းကတော့ ။ကြာနေနေတော့မသိဘူးဥပုံနေတော့ရှိတော့တယ်။နာနေစားတယ်အောင်ထားပါဦး။ဟင်အိမ်သွားတဲ့သားနဲ့ဟိုဟိုသားနဲ့ဒီသားနဲ့ရံဖြစ်နေငါနဲ့တော့ဥပုံကြီးနေလို့အောင်းရမှာတင်နေ။ဟင်ဟင်ကိုတက်ပါကျင်လာလေးသားရင်တော်တော်ဘာတော့အဲဒီကနေ့ဥပုံကြီးနေသွားတယ်ကိုကလည်းဇာလန်ကောင်းလေးတွေ့နေတဲ့အချိန်နဲ့ဟင်ဟင်တွေ့မှဒီကနေ့ ပေါင်းကမချုပ်ကမသူနေလက်ရာကသိချုပ်ကိုချုပ်အောင်ဤချုပ်ကြည့်ပြီးဟိုဟာလောက်ရတာလေပယ်ရတာလေဟုတ်ကလားဟင်သိချုပ်ကိုချုပ်လားလက်ရာလားဟင်နေတိုင်းမနေမိဘူးဥပုံနေတော့တခြားပဲမျိုးမင်းမင်းလောက်တယ်အဲတခြားဟုတ်ကလားဗျာဟင်ဟုတ်ကလားဗျာ တခြားပဲမျိုးနင်းမိမှာပါဗျာဒီကလေးဟင်ဟင်အနင်းမိမှာဗျာနင်းမိမှာဗျာဟင်အဲတို့ပါတော့ဟိုမနဲ့စားတဲ့ပေါက်တဲ့ကပတ်မှာပါဗျာပါတယ်ပေါက်တယ်ပါထားလားငါတို့ကြထားလိမ့်မယ်တန်းလို့ပါထားဗျာဟင်ဟင်အဲဒီကနေ့လာမှာဗျာအောင်မိုးရာအတွက်ကဟင်ဟင် ဟင်မန်နေဂျာတော့သိလို့ကိုလုံးနဲ့သုံးညနေကြတော့သိချုပ်ကိုချုပ်နဲ့လုံးဟာဒီကနေ့ဒီကနေ့တန်နေနေတော့တချမ်းပဲပဲနော်ဟောတော့ဟောတော့သုံးမယ်ဟင်ပါတော့တချမ်းပဲမျိုးကဟွာလာအလဲကောင်ကားခွာပြီးတော့ဝဲပဲညာပဲနင်းထားတယ်မျိုးဟုတ်ဟင်အလဲကောင်ပဲလေတော့ခွာတော်ထားတာတင်ဟင်အလဲကောင်ထိုင်သလားခွာတော်ထားသလားမေးရဘူးညာ 好，得外边我就拍几套奶茶图片。好，内边我就拍个这几套奶茶图片。哎，侬来讲夸他了么不啦？哎，夸他个又有夸了，夸奖了。哈哈哈！哈哈哈！别弄个么样？哎，我我没啊毛病啊，就是一个呃，我我发了这长辈的家己的自述了。哈哈哈！哈哈哈！夸他了？别都讲这长辈狂放。哎，长辈狂放没啊毛病？哎。 ရှိဘူးတို့မှာအဲ့တော့တို့ဒီစိတ်လို့ကိုလို့ပဲကဘသူရှိတုံးဆိုတင်ညာပြီနဲ့သွားတာသွင်းညင်းနဲ့သွားတာတို့တတိလည်းမဟုတ်ဘူးမိဘကဒါကြက်လို့ပြောတာရင်ကြက်ပြီကြက်မှဒါလည်းဒီနော်ဒါကဝဲလို့ပြောတာရင်ဝဲပြီဝဲမှအဲ့ဒါတင်ညာပြီနဲ့ညင်းတယ်ခန္ဓာငါးပါးတဲ့ပါတဲ့ဒီညခန္ဓာကလာတာဟုတ်နော်တင်ညာပြီနဲ့ညင်းတယ်ဝိညာဉ်ကညင်းမှုဘူးလား အတိညာအတိနဲ့ဝิญဉ်နဲ့သွားနေတာလက်ဝဲဖတ်အဲတော့တခါတော့သုံးပြီးလို့တတိမရှိတဲ့ပုဂ္ဂိုလ်ဟာအာယုံနောက်မှာပါမှာကိုရှိကိုအာယုံလာတိုက်တာကိုကိုကလက်ခံစားတာမဟုတ်ခင်ဗျအာယုံဆွဲရတော့ကိုပါပြီးတော့သူတို့ခံစားတယ်ဟုတ်နော်အာယုံကတိုက်လဲတိုက်တယ်ဆွဲလဲဆွဲတယ်ညှို့တက်လဲပါတယ်ဟုတ်ဗျာဟိဟုတ်ဗျာတို့ဘာဘာမပြောရင်တော့ဟိုတော့ငွေနဲ့ဖားလို့ပေါ့ဗျာ ဖာကြီးမွေအတွက်ညှို့တတ်ပါလေဟောတော့မွေကပူတကူဗျအဲ့တော့ဖာကအေးတကူဗျဟုတ်ပြီအေးအပူလုံးတော့ဖာဟာညှို့တတ်ပါလေတော့လက်ရရှာတာပဲဒီမှန်လဲအာယုံကလာတိုက်တာပါတိုက်တာကိုစီရတာပါဟုတ်နော်တို့တော့တို့ကကိုစီကိုလက်မခံပါဘူးအာယုံတော့လိုက်ပြီးလက်ခံတာပါကိုအင်းကစိတ်ဖြင်းသွားပြီးလက်ခံတာပါဟုတ်ကဲ့အေးဝယ်စားဝယ်တော့ပါသွားပြီလေကျေစွာကျေစားရင်ကျတော့ပါဘူးလား သာကလေးကကြက်ဆိုတာနဲ့စားဟင်ဝက်ဆိုတာနဲ့စားတာဟုတ်တော့မကလေးကသူ့ဘက်ကမှပညာကဟင်ကိုစားစားရကကူကစားမှတ်တော့သူ့ဘက်ကမှဟင်ဟင်ဟင်သာရောကူကစားတာဗျမှတ်တော့သူ့ဘက်ကမှတ်တာအာယုံတော့သူ့ပါနေတယ်အဲ့ဒီပုဂ္ဂိုလ်ဟာအာယုံဆွဲရတတ်ရ အာယုံရဲ့တို့လှည့်သားရနောက်ကိုစိတ်ဟာမေ့ပြီးပါသွားတဲ့အတွက်ဟုတ်ကြစိတ်နဲ့ကိုယ်နဲ့မကတ်ကြဘူးကြွားတဲ့ကဟာပြန်ကြည့်တို့တတလုံးလုခဲ့တာပြန်ကြည့်စိတ်လုကိုလို့နော်ဟင်အဲတော့တို့ရွာသုံးကြတော့ရွာမှာကောင်းတာမကောင်းတာသိလို့ရှိဘူးကြိုက်မကြိုက်ဖြစ်ရှိဒါတဲ့ရင်ကြိုက်တယ် ဒါတဲ့ရင်တိုက်မှာဖြစ်ဒါမတဲ့ရင်တိုက်ပါလေကောင်းတာမကောင်းတာလည်းမဆိုင်ဘူးရွာတယ်လို့ကောင်းမကောင်းမှမသိတော့လားသိသေးလို့လားအဲ့တော့ကောင်းမကောင်းမသိတော့ဘူးကျွတ်တော့ကြမ်းမကြမ်းနဲ့ရွာထဲမှာဖန်ထုတ်နေရဟေးဒါသွေးတောင်းလို့တဲ့ရင်စိုက်ပြီးခေါင်းပြီးတရက်ကြီးပါလားဒီလောက်ရှိဒုက္ခပြီးဟင်ဟင်သူဒါသွေးရတောင်းတော့ခနဲ့လို့ကောင်းလားဆိုးလားကောင်းပါဘူး ကောင်းတဲ့လူများဟုတ်ကလားဗျာတချမ်းပဲဒီမိသားမှာဗျာရှိကတချမ်းပဲကောင်းကောင်းကြီးကိုဟေးဟုတ်ဟုတ်ပါမလားဗျာဟေးမတဲလေးလူဟေးမတဲသေးလို့နေမှာပါကိုယ်မတောင်းလို့ပါဗျာဟေးဟုတ်ပါမလားဗျာဟေးသူ့အောင်ခန္ဓာကိုယ်တိဆောက်ထားတဲ့ဓာတ်သွေးတိုင်းသူ့ဘာတောင်းရတာဟုတ်နော်သူ့သာတော့ဟို ရည်သားရည်သားအားကောင်းတဲ့ပုဂ္ဂိုလ်များကြတော့အချိုးတို့အစိမ့်တို့ဟင်အဲလိုအရည်သားပါတာတို့ဒါသုံးရတာဟင်ဟုတ်ပါဟင်အာမိကြအားကောင်းတဲ့ပုဂ္ဂိုလ်ကြတော့အချင်းတို့အပူတို့အဆတ်တို့အဲဒါသုံးပါသတ္တုတ္တဘူကတောင်းတယ်ဒါလေးပါတော့ဘုံရှိတာပဲလေတို့တော့တစ်ခုဥဆောင်ပြီးတော့ဖွဲ့စည်းထားတာဟုတ်ဟုတ်ရဟင်ပြီးတော့လေကြဥဆောင်တဲ့ပုဂ္ဂိုလ်ကြတော့အဖန်လုံးအခါတို့အဲ့ဒါမျိုးစားတာဟုတ်နော် ဓာတ်တို့လူစားတာမဟုတ်သေးဘူးဓာတ်သွေးကတောင်းတာဓာတ်ပါချာမြလူပါသေးဘူးပါတယ်လူပါသေးဘူးဓာတ်ပါတောင်းလို့ဓာတ်ပါချာမြရတာပဲရှိအဲ့တော့ဟိုဓာတ်သွေးကတောင်းလို့ဟိုသူသဘောကျပြီဆိုရင်အဲ့ဒါကြိုက်တဲ့ခိပဲဟုတ်တော့ကြိုက်ခိနဲ့ပြီးမှလောဘတတာတယ်ဟင်သူမတဲတော့မကြိုက်ဘူးဟေ့ဆိုရင်ဒေါသတဏှာလာမှာတဏှာကြီးတယ် ဟုတ်နော်လောဘနဲ့ဒေါသကိုလောဘတဏှာဒေါသတဏှာသုံးတာဟုတ်ဗျတဏှာကြီးတွေပဲဟုတ်ဗျအဲ့တော့ကြိုက်လို့ရှိရင်ပုံမေ့အာယုံရဲ့ဒေသခန္ဓာရကတမျိုးကိုပညာကကိုထဲကလည်းလောတင်ညာကလည်းလောထုတ်ပြီးဝင်းငင်ကလည်းလောထုတ်ပြီးအတွင်းကလောထုတ်တာကတင်ညာနဲ့သူ့စေတနာရဲ့တင်ညာရဲ့ဝိညာဉ်ရဲ့ထင်တယ်အဲသူကလည်းလောထုတ်ပြီးအပြင်ကအာယုံကလည်းတိုက်ပြီးဆွဲပြီးဟုတ်ကြ ကိုယ်ကိုယ်ကိုယ်စိတ်ရှိလို့ပါဟင်အဲ့တော့အကြိုက်တလောက်လိုက်လိုက်တလောက်ကြိုက်နေဟောဟီနောရုပ်တယ်ဟင်ဟီနောဆိုရုပ်ထားမဟုတ်လားတဖြည်းဖြည်းတဖြည်းဖြည်းတဖြည်းဖြည်းရုပ်မှရုပ်မှဟင်ရုပ်မှနော်ဟင်ဒီပထမတော့တွေးလို့စားပြီပေါ့စားပါများလားလို့ဒါတွေးတောင်းလာတော့တို့တို့မစားရမနေနေဖြစ်တာ ဟုတ်နော်ဒါမှဘာမှဖြစ်ဘူးဖြစ်မှာပဲဟုတ်တယ်နော်ဟုတ်မဟုတ်ဗျာဟုတ်ပါဘူးဟုတ်ပါတယ်ရုပ်မရုပ်ဗျာဟုတ်ဗျာဟင်ဟုတ်မဟုတ်ရုံမရုံနဲ့မေးရမှာဟုတ်တယ်နဲ့ဟင်အဲရုပ်မှာဗျာခံလို့တဲ့ရိုင်းဆိုင်တဲ့ကြည့်ငါကောင်းပြီးတော့တကူကောင်းဟုတ်နော်ငါကောင်းပြီးတော့တကူကောင်းမယ်ဟင်တစ်ဖက်တင်သားမှာမဟုတ်ဘူးကိုယ့်တို့တစ်ချက် အဓိကစဉ်းစားပြီးဆောင်ရွက်ကြရမှာဟေးဒီလိုလောက်တော့ပါဖြစ်တော့ဘောထုံးစနီကောကိလေသာတင်းရင်တရားတွေများဖို့ပဲရှိနည်းမလားဘောထုံးစနီကောဆိုတာကိလေသာတွေများတာပြောတာနော်ဟုတ်လားပြီးတော့အရိယအနာရိယောဆိုတာအရိယာကိုတို့သာကတော့ဖြူစင်တာကိုတို့ဟေးစိတ်ဖြူစင်တာကိုအရိယာဟုတ်ကြစိတ်ဖြူစင်တော့ဘူးလည်းဖြူစင်မှာပေါ့ဗျာဒါကအရိယာဟုတ်အနာရိယဆိုတာက မဖြူစင်တဲ့အလုပ်တွေကြီးတွေလုပ်တော့မယ်ဟုတ်မဟုတ်ဟုတ်ပါဘူးဟင်သူပြောလို့ဟုတ်တာလားတခြားပဲမျိုးမှာဟုတ်နေတာလားဟင်တခြားပဲဒီလောက်တာပြောတာတော့တို့တို့စားလဲပါလာပြောတော့မဟုတ်ဘူးဟင်တို့စားလဲပါလာပြောနေတာလားတခြားပဲလောက်တာပြောနေတာလားတခြားပဲလောက်တာလားဟုတ်ကလားဗျအဲ့တော့တခါတို့အဲအရီကို သူ့စာလို့ကြတော့ရန်သူလူလည်းသုံးတယ်လေဟုတ်နော်အရိယာဆိုရန်ရှိနေတာပြောတာပေါ့ဟုတ်ကလားလားဒီအနာရိယတို့အနာရိယဆိုအရိယကိုရန်လို့သုံးလို့လေဟင်အနာရိယနဲ့ပေါ့ရင်ရန်သူကိုရန်သူမှမသိတဲ့အုပ်စုလောဘကတို့ကိုခိုင်းလို့လောရတာတို့ကလောဘကိုပဲကြီးစုတင်နေတာရန်သူလို့ထင်လို့လားလောဘပို့တယ်ပေါ့ဘဝပေါ့မနေဘူးဒေါသကြောင့်ပို့တဲ့ရောက်တဲ့ဘဝပေါ့မနေဘူး မောဟကြောင့်ရောက်တဲ့ဘဝပေါ့မလဲဘူးတို့နေပြီလားနေပါဘူးဟင်ရန်သူလို့သိလို့လားမသိတဲ့ပြင်ရန်သူကို မိတ်ဆွေလိုသဘောထားခြင်းနဲ့ခြင်းဟာအနာရိယဟုတ်နော်ဒါကစားတဲ့ပါတာမဟုတ်တော့အရိဆိုတဲ့အရိကိုရန်သူလို့ပါဠိကိုဘာသာပြန်တဲ့အတွက်ဒါကိုပြောတာပါဟုတ်မဟုတ်တဲ့တခြားပဲမျိုးကြည်ပါလောဘကိုမိတ်ဆွေလိုထားမထား ဟင်ဟုတ်ဟိုဈေးကြိုက်တောင်းလုံးကပြောတာဒီလောဘကြောင့်ဒုက္ခပေးတာဒီလောဘခင်ဗျားတို့လက်တမွေးမထားသူတို့တောင်းတို့လောဘနဲ့ရှားကြီးလို့သားတာအဲမွန်လေးကတော့အဲ့လိုပြောခံရတယ်ဗျာသူတို့တော့ဒီလောဘပဲတည်ရမယ်သူတို့သူတို့တောင်းတို့ရှားကျွေးလို့လောဘနဲ့ရှားကျွေးလို့သားနေရတာဟုတ်ဗျာဟေးဘယ်လိုလောဘကိုရအောင်သားသလားပေးပြီးသားတော့ ပုဂ္ဂလာယနာရိယပါအဲ့ဒါပုဂ္ဂလာရန်သူကိုရန်သူမှမသိတာအနာရိရန်သူကိုရန်သူမှမပြီးယုံနေမကဘူးရန်သူကိုမိတ်ဆွေလိုသဘောထားတာအနာရိယဟုတ်နော်ဟုတ်နော်အဲ့တော့တို့ဟိုလုတ်ခရာလေးတွေပြောကြပါစို့ဟိုသာကတော့အနာထတာဟိတအကျိုးမရှိတဲ့အလုပ်ပြီးပြောက်ပြီးပြောက်ထင်တယ်ပွဲကြည့်တယ်ကြည်လုံးထင်တယ်ကြည်ရင်တကွက်ကြည်တကွက်ပြီးတကွက်တောက်ထင်တယ်ကြိုင်သေးလို့လား ဟုတ်ဗျာတို့တခြားမဲ့ခေါင်းဆောင်ကြီးအသက်ဘယ်လောက်ရှိတော့60 60တို့ဟိုတိုးနဲ့ပြုံမှာပေါ့တော့ကတော့တို့လူဟိုမနဲ့လင်းနာနဲ့ဒါကော်ဖီတို့ဒါတို့နာမ်ပြားတို့ပဲပြုတ်တို့မရှိဘူးသမင်းမဲ့အာရုံသားအဲ့တော့တိုးသူတိုးတာဖားနိုင်တာမဖားနိုင်တာကိုဟိုဆမ်းမှန်လို့ပြောရင်လို့ဒီလုံးတော့ကုန်တစ်ဖက်ကိုမကုန် တခြားပဲဒီပေါ့ကုန်းတော့ကုန်းနဲ့ကုန်းနဲ့ကုန်းနဲ့ဟင်အဲ့တော့မနေ့တစ်ချိန်ညတစ်ချိန်ဟာဟုတ်ကဲ့မချိန်ခါနဲ့ချိန်ခါနဲ့ချိန်ခါဒါဟိုနေသားတာတို့ခေါင်းကြီးပေါင်းတို့ဘာတို့သရင်မထိုးနဲ့ထိုးလို့ရတာပြောမှာဟင်ဟင်အဲ့တော့တို့တလားဘူးတို့ရှိပြီကုန်တခွက်ကုန်တခွက်ကုန်တနည်း၆ပြင်း တလားတကွဲဆိုတော့12လ6တင်းမဟုတ်ဘူးနှစ်60ဘလောက်တော့တင်းပေါင်းဘလောက်တော့ဟင်360ကျေကျေပြောပါဗျာ360ကိုကိုခေါင်းဆောင်ကြားအောင်အာတာလို့ရေဗျာအာတာလို့ရေဗျာ 哎，你讲到这个，一呃，这炒菜啊，看点么东西啊，炒菜会把皮包这的。哈哈哈哈哈哈！这怎的来不包的来？你？咋 <laughs> 看见没把皮剥？哈哈哈哈哈哈！了，包的多，看几代看几代，怎么样炒菜啊？手艺炒菜会抓了啦。 သူ့နောက်ကဆင်းနေမပါဘူးလားဟင်အသာပိတ်တာချင်းတော့ချင်းတော့ဘယ်လိုဘယ်လိုအဒီချောင်းတော့ချောင်းပဲတော့ရပါလေတော့ချောင်းပဲလူကြီးစင်ပါလေဘယ်လိုဘယ်လိုအဲ့ဒါလည်းရအောင်ပြောရအောင်။နော်နော်နော်။ဒါကဟုတ်ပြီမလား။ငါဟော ရတယ်ပါပဲဘယ်သားပါဘူးဒီဟိုအနည်းဆုံး၃ခွဲအနည်းဆုံး၅ခွဲတခါကြီးရပြီးတော့အသီးနှံပေါင်းတော့တော့ဟာကျွန်တော်ဘလုံးဘလုံးဘလုံးလေးလေးငတိတဲ့တော့ဘာမလားဗျာ360ကိုဟင်ဟင်ဒီကဒီတော့ပြောလို့ရှိပါတယ်ဗျာဒီတော့260လေးလေးငတိတဲ့တော့ရှိတယ် နဲ့နဲ့60လေးနာသီးတိုက်တော့မကဘူးဗျာ။မင်းလည်းချော့သွားပြောင်းပြီ။ဟင်အားရလို့ဟုတ်ကဲ့လားဗျာ။အားသာလို့နေဗျာ။ညညဒီလိုတွေ့နေတယ်ခေါင်းဆောင်။ဟုတ်ကဲ့လားဗျာ။ဒီမှာကြောက်ကြည့်တာ။အဲ့ဒါလည်းကြောက်ရသေးတာ။ဟုတ်ကဲ့လား။ဘယ်မှာလဲကြောက်သေးတာလဲဗျာ။ဟုတ်ကဲ့လားဗျာ။ ကျဲသာပိတာချင်းနာပိတာချင်းဒီပိတာချင်းပြင်းမယ်ရှိပြီသူနဲ့စာဖြစ်တဲ့ကျက်တော်တော်ဝင်လေးငရုတ်ရင်းခါဖီဘယ်လောက်ရှိမယ်ထင်လို့တခါကြီးတဲ့တခါကြီးတဲ့တခါကြီးတဲ့ဟိုကောင်းကောင်းတခါကြီးတဲ့ချမ်းပဲတခါကြီးတဲ့ဟင်ကြွပြကြွပြကဲစားရီမမလို့ တနည်းမဟုတ်ဘူးဗျအနည်း60ပါဖို့အဲ့ချောအဲ့ချောရှင်ရတယ်ဗျဒါဒီသူမဆိုးတော့ဘူးလားမဆိုးတော့ဘူးလားတော်တော့ပါပြီတွေ့ကြည့်လေဖိပိတာတင်နေဒီတင်း360သူ့ကြည့်လိုက်တာသွားတာမဟုတ်ဘူးနော်ပြီးတော့အဲ့ဒီ360အဲဖန်ရပေါ့လေ ပြီးတော့ခုနပြောတဲ့ဟင်းကျွေးဟင်းရာတွေရောဒီတိုင်းမရဘူးရေးပါတယ်ခါလံပေါင်းဘယ်လောက်ထင်လဲဟောဒီလားရေးဝင်ခါလံပေါင်းခါလံ20တုံးနေဘူးကလာဗျာဘာကြံလုံးလဲနော်အနာရီတော့ပါတယ်မဟုတ်ဘူးလို့ဘာမှမရလိုက်တာလေအနာထတာဟိတော့ဟင်ဘာမှယူမရလိုက်ဘူးလေ ဟင်ဘာကြိုးရလိုက်တော့ဟင်ယောအဲစာအားရှိတာပေါ့ပြော60တကာကြီးဆိုရင်စင်3កောင်လောက်မှဟုတ်မှန်တယ်ရောကဲမိတ်ဆိုစင်3កောင်ပေါ့ယောကလာဟုတ်ကလာယောလာ အယုတ်ကသစ္စာယုတ်လားရှုံးယုတ်လားဘာယုတ်လဲဘယ်လိုမှယုတ်တော့ဘလားတဲ့ယုတ်ဘလားတဲ့စီဘုံမောင်းတော့မတယ်မတယ်ဟုတ်ကလားဗျာဟုတ်ကလားဗျာဟုတ်ကလားဗျာအေးဟုတ်တယ်ဘုရားဟုတ်ကလားအေးအနာထာပါဟိတာဒါဟိုစာရဲကဟာကိုရှောက်တွက်နေတယ်ဒုဒုထာပြန်ကြည့်ပါ အဲ့ဒါတတိမရှိလို့တတိရှိရင်ဒါသိမှာပဲလေကိုယ်ကိုယ်တိုင်းနေတိုင်းချိန်တွေစားပေါက်နေတာပဲတတိမရှိလို့တတိမရှိလို့ဟုတ်တော့လက်ဝဲဆုံးပါစိတ်လို့ကိုလို့အဲ့ဒီလက်ဝဲဆုံးစိတ်လို့ကိုလို့သမားကဘာဖြစ်တုံးဆိုကာမဒုက္ခလိကနေလောကသူ့ကိုဆွဲချက်တင်တော့ကာမဆိုလူချင်းဒုက္ခကောင်းနေတင်ပြီးဘယ်ဒုက္ခလိကအကောင်းတင်ပြီးအနုယောဂတကောက်ကောက်လိုက်ခံစားတာ ဟုတ်နော်ကာမဒုက္ခမိကနုယောကပါတော့မြန်မာလိုတော့ကိုကြိုက်တာအကောင်းထင်ပြီးတခေါက်ကောက်လိုက်ခံစားတဲ့အချင်းမျိုးတဲ့လက်ဝဲသမားသွားနေတာဟုတ်လားဟုတ်ပါဘူးဟင်ဟုတ်နော်အဲတထာပိတထတနာပိတနာဟင်အာရတဲ့တင်းတင်းနေရှိကုန်မရှိဘူးဟုတ်ကြအာရတဲ့တင်းတင်းနေရှိကုန်မရှိဘူးဟုတ်နော်ဒါမှမဟုတ်ကာမဒုက္ခမိကနုယောကဟုတ် သူ့ကိုတို့ရွာစကားနဲ့သဘောပေါက်အောင်ပြောရင်ကိုကြိုက်တာအကောင်းထင်ပြီးလိုက်ခံစားနေတဲ့အချက်ဟုတ်မဟုတ်တော့မေးကြည့်ပြန်ဟေ့ခေတ္တမမေးကြည့်ကိုနမမေးကြည့်အယတမမေးကြည့်အကုန်ကိုကြိုက်တာအကောင်းထင်ပြီးလိုက်လုပ်နေတာဟုတ်ပါဘူးဟင်ဟင်တို့ဘာတော့ငါအင်တရာနဲ့လူဘဝသွားတော့ငါဟိုတပီကုန်းကြောင်းအိုင်ဆိုတဲ့နေရာရောက်ဘူး အဲဒီမှာပကြီးကိုတမောင်သူကခေးကြောက်တဲ့ခေးကြောက်ခင်းသူအိမ်ထဲမှာကိုခင်းလုပ်ပြီးအဲ့ဒါနဲ့ခေးလေးလေးပြရညီဖြစ်သူကိုသိန်းခန်းနဲ့ထုံးအောင်ဆိုတာကအရေးကြိုက်တာဟင်အရေးကြီးတဲ့တော့ဟင်အဲ့တော့သူ့အကူကြီးအိမ်ကိုသွားဖိတ်လို့သွားလေတော့ဒီကောင်ဒီကောင်လေးညီလေးရောက်ခက်ပါတရား အရင်ကဒီကလေးတွေတော်တယ်ဒါသူတို့ဖြတ်တာအရေးကျွန်တော်ဖေးတော့ကအဲ့လိုမဟုတ်ဘူးအေးဆိုဒါလေးကိုဘာလို့ဖေးချောက်တော့လို့ခုနပြောတဲ့ဟိုကျင်းလေးတွေ့လို့ရှိရင်ခုနပြောတဲ့ဟိုဟိုဟာကြီး6ကြီးထေးပြီးခုံတယ်ပါလို့ဆိုမတည့်တဲ့လူတွေးမတည့်လူပြောတာဟေးတွေးတဲ့ရင်မခုံဘူးဗျာဟေးသူကအေးအေးလေးနဲ့သူကပြီးတာဘယ်သူမှကျွန်တော်ရမလို့ဘူး ရှင်ကြောင့်သမားအိမ်မှာဆိုဟုတ်နော်ကိုကြိုက်တာအကောင်ထင်မထင်ဟင်ထင်မထင်နော်ဒီဟိုတချမ်းပဲကိုစောင်းပြောနေတာတချမ်းပဲမျိုးကိုစောင်းပြောတာနော်ဟင်ဟိုခုနကတခါကြီးပြောလို့အာနာလို့ဟိုဟေတကတပြေကုန်နဲ့ဆက်အားဟုတ်ကလားဗျာအာနာလို့အာနာလို့တို့လည်းတို့လည်းအာနာတာဗျာ ချစ်လို့ပြောတယ်မှတ်ပါတယ်။ဟုတ်ကလားဗျာ။ဒါကကိုသိန်းခသူကသမဝါယမဥက္ကဋ္ဌသူည။ဒီညသူတို့အပန်းည။သူအိမ်ကဖိတ်လို့တော့။အဲတော့တော့အရက်ဒီပါလို့တော့။ကျွန်တော်တို့ကခက်တယ်ဗျာ။အရင်တော့ကမဟုတ်မခံသေးဘူး။အခုဒီဖေးချောင်းနဲ့တွေ့မှာလူဒီမိမနဲ့ဘာမှမထူဘူး။ကျွန်တော်တို့အရက်ကအဲ့လိုမဟုတ်မခံဘူး။ ဟင်ဟင်ကိုကလည်းသူများသွားမစားဘူးတော့သူများစားလို့လည်းခံရိတ်နဲ့မထင်နဲ့တဲ့ကျွန်တော်တို့ကမတရားတာမလုပ်ဘူးလေအဲရသမားယူငါပြောတာသူဟာကောင်းတယ်လားဆိုတယ်ဟုတ်ကလားဟင်သူသူကလည်းသူကြိုက်တာအကောင်းထင်ပြီးအဲ့ဒါလိုက်နေတာပဲကိုဆေးကြောက်ကလည်းသူကြိုက်တာအကောင်းထင်ပြီးလိုက်နေတာပဲဟင်ဟင်ဟုတ်တော့တကယ်ကောင်းဟုတ်မဟုတ် တကယ်ကောင်းမဟုတ်ဘူးနော်ကိုမောင်ကိုကြိုက်တာအကောင်းထင်ပြီးလိုက်ခံစားတာအဲ့ဒါတို့လက်ဝင်လားဒါတို့ရွာတဲ့လုံတာဒါရဲမှာမဟုတ်ဘူးဒါပဲတဲ့ကြောင့်စမ်းမနေနဲ့ဟင်အဲ့လိုလုပ်တဲ့နေရာမှာတို့ခုနပြောတဲ့ဟိုကြိုက်စိတ်နဲ့ကြိုးစားစိတ်ဆိုတဲ့သမှုရိယနဲ့ဒုက္ခပါမပါပါပါပါပါနော်ဟင်ပါမှာပဲနော်မတိတာပဲရှိပါမှာနော်ဟုတ်နော် ဟင်ခွေးမှလည်းဒီတိုင်းပဲတိရိစ္ဆာန်တွေလည်းဒီတိုင်းပဲခွေးလောဘမို့တမျိုးမို့ပေါ့သူလည်းခွေးတမှုတွေရတယ်ဟုတ်ဗျာလက်ခွေးလည်းဒုက္ခခံရတာပဲခွေးဒုက္ခနဲ့ပါပဲသူတမှုတွေရတယ်သူဒုက္ခပွားနေကြတို့လည်းတို့တမှုတွေရတယ်တို့ဒုက္ခပွားနေကြရတာပဲလက်ဝဲဘက်မှာရှိနော်လက်ရာပက်ကြတော့သူ့လိုမကြိုက်တဲ့အာယုပေးချုပ်ပြီးတော့ကျင်ရတယ်ကျင်ဟုတ် တို့စာရဲပါတာတော့တိဋ္ဌိတွေရဲ့အကျင့်နဲ့ပြောပါတယ်ဟင်ဒီခေတ်ကတော့အကြီးကြီးတို့ပါတို့ဆိုတာရှိပါသေးတယ်ဟုတ်ကလားဗျဟင်အကြီးကြီးတွေရှိပါသေးတယ်အဲဒါကတို့ပါတော့တို့သူ့ကိုယ်ွယ်တဲ့မိသားစုတဲကသတို့သမီးမင်္ဂလာဆောင်တယ်ဆိုလို့ရှိရင်အဲဒီဘုန်းကြီးစီကိုတ냐ပို့ပါဒါပြီးမှနော်ဟိုသူ့သတို့သားကပေါင်းဝင်ရှိပါတယ်ဒါပကံဖြစ်တယ်အဲဒီဟာရှိခဲ့အရေးကြီးခိုင်းပါလေ ဟုတ်နော်ဟုတ်နော်ဟင်အဲရှိပါဗျာအဲအဲ့လိုဒီတော့အဲပေါင်းတင်ပြီးအဲ့ဒီသတို့သမီးကဘူးဆုံးသားယောက်ျားမွေးရွှေတင်းငါတပြားဆွဲရပါပဲသာသနာအမတ်တာအဲသမီးဝေးတော့တော့မပြီးဟုတ်ကဲ့အဲအဲ့တော့သူကပန်းဦးဆက်တဲ့ချိန်တော့ခံစားဝင်ရှိပေါ့နေတိုင်းပန်းဦးကတော့မင်္ဂလာဆောင်ကရှိမှာတယ်တော့ မရှိတဲ့နေ့ကျဘယ်နဲ့လို့မလို့ဟင်မရှိတဲ့နေ့ကျဘယ်နဲ့လို့မလို့ဟင်အဲ့တော့အာယုံပြောင်းတဲ့နေနဲ့နေဖတ်ပြီးစားတာမဟုတ်တော့ခုံရတာဟိုဘက်တိတက်မောနေအောင်ဟိုစိတ်ကုံသွားအောင်မောနေအောင်နဲ့ဟင်ကြည်တယ်ပြီးမှငုတ်လို့ပေါ်လိုက်ငုတ်လိုက်ပေါ်လိုက်မှမုန်းသွားအောင်ဟင်ဟင်ကိုစိတ်ပြောင်းအောင်လုပ်တာ ဒါအမေချုပ်တာလားတပွဲတို့ထုံမှန်တပွဲတို့ထုံမှန်အောင်ဝင်လာလားဟုတ်ပါဒါပေးချုပ်ပင်နဲ့ကျင့်နေခြင်းမဟုတ်ဘူးလားဟုတ်ပါအဲနောက်တစ်ခါတွေ့ရင်လက်ခံအောင်ပါပဲဒါမှမတွေ့တဲ့အချိန်မှာစိတ်ဖြစ်နေရင်အဲ့ဒါနဲ့အာရုံလွှဲရတာလေအမောခံဟင်ဟင်အမောခံပြီးလွှဲရတာပဲလေဟုတ်နော်အဲ့တော့အဲလိုလိုတွေ့တော့လဲ တွေ့လို့မတွေ့တော့လည်းမတွေ့လို့သူမှဒုက္ခခံရတယ်ပြရချုပ်ရတယ်သူ့ကြတော့တိတ်ရောကိုရောချုပ်ရတာထင်တယ်ဟုတ်နော်ဟိုဘက်ကရွာတော့ကတော့တိတ်ရောကိုရောလှုပ်ကိုထားတာဒုစိတ်ကိုဘာတောင်းပြီးလို့ရွာထဲမှာတောင်းပြီးဘူးလွတ်ထားတာနော်ဟေးအတွေးပေါ်ပေါ်တဲ့အတိုင်းအဲ့ဒီကိုလွတ်ထားတာမဟုတ်ဘူးလားအခုဒီဟာကြတော့မဟုတ်ချုပ်ထားတာဟုတ်နော်အလိုအလိုပဲနဲ့ချုပ်ပဲထင်တယ် ဟုတ်သလားမြင်ပြီလားဟိုကအလုပ်ပဲနော်ဒီဘက်ကအချုပ်ပဲဟင်ဒီဟာပေးရချုပ်ရတာဟိုဘက်ကလွတ်ထားလွတ်ထားတာကြိုက်ထားလို့ဟင်ညင်လို့ပြီးသူမျောပေးလိုက်အောင်ပဲသူညင်သွားနေတိုင်းအတိုင်းသူညင်သူသွားတော့ဟုတ်နော်ဟုတ်နော်ဟင်ဒါဟိုမူလာတိတ်မူလာတိတ်တို့လူစိတ်ဖြစ်ချင်လို့ရှိရင်တော့သူ့ကိုယူပြီးတော့ညံဖြစ်အောင်လုပ်ချင်လို့ရှိရင် ကျိုးကတော့ပါရတယ်ဟိုးအဲ့တော့ညီစိတ်ကတော့ခုနကလိုစိတ်သာအသာသာလွတ်ထားလိုက်ရသူဝါဒနာပါရသူလုံးနေကြနေရပွားမှာပဲအော်တော့စိတ်လို့ဒီဘက်ကတော့စိတ်ထုတ်ကိုချုပ်ဟုတ်ပြီလားဟုတ်နော်စိတ်ရောကိုရောချုပ်ထားရသည်အဲ့တော့စိတ်ချုပ်ထားပြီးတော့ဟိုတွေ့ရင်လည်းသုံးအောင်မှဖြစ်တဲ့အတွက်ဒုက္ခဆင်းရဲဖို့ပဲထင်တယ်ဟင်ဆင်းရဲရုံသက်သက်ပဲလေ နေရောသူဟိုတုံးခုံနေတယ်ဘာအကျိုးရှိမလို့ဟာရှိအဲရေငုံလိုက်ခေါ်လိုက်လို့ပဲအာယုံတွဲတယ်ဘာအကျိုးရှိမလို့ဒီတာပဲလေတုံခေါ်အနာရီရောအနာခါတာဤတော်တယ်အနာရီရောဆိုသူကဖြူမရလားဖက်ဖြူနိုင်ဘူးဘာမို့အနာရီရပုတ်ကလာရအနာထာတာဟိတဘာမှအကျိုးမရှိဘူး Tamu toko nariona tata hito ဒီသုံးချက်နဲ့ပုံကလက်ဝဲဘက်ကိုထက်လက်ရဘက်ကိုထက်ပါဟင်သူဟိုတရားကျင့်နာတို့ဘာတို့လဲပြိတချုပ်ကြရတာပဲပဲချုပ်ဟုတ်နော်သို့တော့အာယုံပေတဲ့ကောင်းတဲ့အလုပ်ကိုခုနကသုံးချက်နဲ့တိုက်ပြီးလို့မညီလို့ချင်းနေဒီလက်လက်ရဆုံးကိုမထက်ရဘူးဟုတ်ကြဒုသာလို့ပြောရင်တော့ဖရာရှင်ဒုက္ခရသရိယာဖြစ်တယ်။ဟုတ်ပြီ။ဒုက္ခရဆိုတာ ဘသူမှမပြုတ်ရဲတဲ့ဟာမျိုးလောက်တာကိုပြောတာဒုက္ခမဟုတ်ဘူးဒုက္ခရဒုက္ခရဆိုပြုတ်ကျင်ခဲတယ်လို့ဘသူမှမတွေးရတဲ့အလုပ်ဘသူမှမတွေးရတဲ့အခြင်းဒုက္ခရ6နှစ်ကျင်တာလေဟင်6နှစ်ကျင်ပေမဲ့သူကဒီဖျားဖြစ်ဖို့ရရဲ့ကိရိတာကိုအဆုံးစုံကြည့်ပယ်ဖို့ဆိုရယ်အာယုံပယ်ဖို့ကိုဒီကာတာကျင့်နေတယ်အဲ့ဒါအနတ္ထပန္နိတာမဟုတ်ပါဘူး ဒုက္ခလို့မခေါ်တိုက်ပါဘူးဟုတ်ဟေးအနာရိယလို့မသုံးတိုက်ပါဘူးပြင်ပန်းနာဟုတ်ဘူးနော်ဟေးခုနကအာယုဟိုခါလက်ခံစားပြီးတယ်ခုနပြောတဲ့ဟိုဟိုမရတဲ့အချိန်လေးပြီးတာအောက်မှာပါခုနသုံးချက်နဲ့ညီမထင်တယ်ဟင်ဟုတ်ကလားဗျာတို့တို့တို့တို့ဘာတို့ဥဒိတာပဲယူ ဟိုတာဝေခါရလို့တရားထိုင်နေနေလေးစီရတိနာရနဲ့အေးလက်ရသွင်းနေမိလိမ့်မယ်လက်ရသွင်းနေမိလိမ့်မယ်ဖြစ်မှာသို့လို့ပြီးဟိုအကျိုးပြောထားရတာဗျာဟင်ဖြစ်နိုင်မဖြစ်နိုင်ကဟုတ်ကလားဗျာဟင်အဲ့တော့တို့အခုဘာလို့တသေးသေးကဘာလို့လက်ဝဲပဲလားလက်ရပဲလားဘယ်ဘက်မှာရှိလို့နေတိုင်းဘယ်မှာရှိလို့ဟွာဘယ်မှာဟွာဟွာဟွာဟင်တိုင်းတကာကြီးရဲ့ ဘာတော့တချမ်းပဲမျိုးသို့မဟုတ်ဂွာမျိုးဘယ်လိုသို့မလို့ဘာမျိုးတော့တခါရဘာမျိုးဘာမျိုးပါလဲဟိုသူများလာဘွာလို့ရင်ဟိုဘယ်မျိုးလဲဝဲသူတို့ဘယ်မျိုးကတက်ပြဆိုဘွာမျိုးကတည်းပြောမှာဗျာတို့ကတော့ဟင်ဘွာမျိုးဆို ဟုတ်သေးဘူးတခါရဟင်ခွာကြော်မျိုးတင်တယ်အဲလေကြော်ထားတာဘွာကြော်မျိုးဘွာကြော်မျိုး ဟုတ်တယ်လေဘာမျိုးလို့ဘာတော်မှုလားအလဲခွကြောထားတာဟုတ်တယ်လေအဲ့တော့တို့ဟိုသစ္စာလွတ်တာမရှိမရှိခဲ့တယ်လို့ကမ္မထမ်းလွတ်တာလည်းမရှိကမ္မထမ်းဆိုတာတတိလေးနဲ့အဲ့ဒီကြည့်ရင်ကြည့်မှုစစ်တာပြောတာတယ်နော်ကြာရင်ကြာမှုဟေးအာယုခါသားရင်အဲ့ဒီခါအာယုခါသားတဲ့ခါဖြစ်တဲ့အမှုကိုပြောတာမဟုတ်လားကာမအမှု ဌာနကပြုလုပ်တဲ့နေရာလေးအကြောင်းကရှိတဲ့နေရာလေးဒါကိုကာမဌာနသုံးတာဟုတ်အမှုပြုလုပ်တဲ့နေရာလေးဆိုဖို့သဘောကျဟုတ်နော်မျက်စိဖြစ်နေမြင်မှုကြီးတစ်ခုဖြစ်မနေဘူးလားဟင်ဒါမို့ကြည့်မှုကြီးတစ်ခုဖြစ်နေမှာပေါ့အဲ့ဒီကြည့်မှုကြီးကိုငါကြည့်တာလားသူကြည့်တာလားဘသူမြင်တာလဲကိုအဒီမှုကိုစစ်တာဟုတ်နော်ဘာအကြောင်းမြင်တယ်လဲဟုတ်ဗျာဟင်မြင်ခြင်းရဲ့အကြောင်းကဘာလဲကြည့်ခြင်းရဲ့အကြောင်းကဘာလဲ အဲ့ဒီအကြောင်းပေါ်အောင်စစ်ထားဟိုတရားသူကြီးအမှုစစ်တယ်ဆိုတာဟိုရှေ့မှာလာထိုင်သူစစ်တာမဟုတ်ဘူးရှေ့လာမထိုင်ခင်ကကျူးလွန်ခဲ့တဲ့အမှုကိုပေါ်အောင်အကြောင်းပေါ်အောင်စစ်ရတာအကြောင်းပေါ်မှာဒီအကျိုးနဲ့စွဲချက်တင်ယူပါမှာမဟုတ်ဘူးလားအကြောင်းပေါ်မှာအဲ့ဒီအကြောင်းရဲ့စေတနာကိုကြည့်ပြီးတော့တို့ဒီဟာပုံမှန်တာမှာလူတတ်တာတော့တစ်ချက်ခုံးနဲ့ခံလို့မသိမချင်းခုတ်တူးလို့လားဗျာဟင် လူသားမှုဆိုတဲ့အကျိုးတော့ပေါ်မှာပဲသို့တော့တစ်ချက်ထက်ခုတ်လို့ပြည်တာနဲ့မသေးမချင်းခုတ်တာတူဘူးကွာအဲအဲ့နာကိုပေါ်အောင်အကြောင်းကိုပေါ်အောင်သိရတာမဟုတ်ဘူးလားဟုတ်နော်ဟိုအဲအဲ့ဒီအကြောင်းကဒီရှေ့ခုံယုံရှေ့မှာလာထိုင်ပြီးတရားခံကျူးလွန်တာလားသူနောက်ကကျူးလွန်ခဲ့တယ်နောက်ကကျူးလွန်ခဲ့တဲ့အကြောင်းဟုတ်နော်နောက်ကကျူးလွန်ခဲ့တဲ့အကြောင်းအဲ့ဒါသိရတယ်အဲ့ဒါကာမချမ်းသာဆိုတာပြောတာပါ ဒီဖြစ်ရှိမြင်မှာပဲဒါတော့လူတိုင်းသိပါတယ်ဟင်သင်ချင်းရဲ့အကြောင်းရှိပါတယ်ကြည်ချင်းရဲ့အကြောင်းရှိပါတယ်ဟုတ်ဗျာအဲ့အဲ့ဒါကမ္မထမ်းမဟုတ်ဘူးလားကမ္မထမ်းထိုင်တဲ့ပုဂ္ဂိုလ်သူကမ္မထမ်းထိုင်နေထိုင်တာတတိပြောတာလူမဟုတ်ဘူးနော်ကိုထားလို့တဲ့နေရာတတိအထိုင်ချဖို့ပြောတာမျက်လုံးဆိုရင်မျက်လုံးဒီခုံရုံးမဖြစ်နိုင်ဘူးလားမျက်လုံးထိတ်တတိပြီးတရားသူကြီးလေးဟင်မြင်တာနဲ့သိတာတွေတရေလိုတရေခံတယ် မြင်တာနဲ့သိတာဒီယုံနဲ့နာမဟုတ်ဘူးလားတရေလိုတရေခံမဟုတ်ဘူးလားဟောလာတိုက်တဲ့အခြင်းဒီသတိပဲသူဒီသတိကကြာကသတိအမှုပဲပေါ်နေတာပဲမဟုတ်လားဒါအမှုပဲကျုံတစ်ခုဖြစ်တယ်ဟင်အဲ့တော့ကြည်လို့သိတာမြင်တာလားကြည်ချင်လို့ကြည်တာလားဆိုတော့မှုဒီမှာလည်းရှိသေးတာပဲဟင်မြင်လို့ကြည်တာရှိသလိုကြည်ချင်လို့ကြည်တာရှိတယ်နှောက်မျိုး ဒီမှာတော့စေတနာအပြင်းပြောအမှုသိအောင်ပါပဲဒီမသိအောင်လားဗျာတလားမှာပဲဗျာအဲ့ဒီမှာတတိလေးကတရားသူကြီးဟင်မြင်နာနဲ့သိတာနဲ့တရားလို့တရားခံအာယုံကလာတိုက်တာကတတိအဲတတိကခဏထားလိုက်တော့မြင်နာရဲ့သိတာရဲ့တတိရဲ့သုံးဦးသုံးပလဲဒီနေရာမှာဆိုင်ပြီးဖြည့်ရှင်းတာအဲ့ဒါတရားဆိုင်တာပဲတရားဆိုင်တာနဲ့တရားဆိုင်တာအတူတူပဲ ဟိုတို့ဟိုမြို့ယုံနေရွာယုံနေကြတော့တရားထိုင်တယ်လို့ခေါ်မှာကျေလို့သုံးသုံးမလဲရင်ထိုင်တာလေဇာကခုံလုံးဖြစ်တဲ့တရားသူကြီးရဲ့ဟိုကတရားလူတရားခံရဲ့ဟုတ်ကလားဗျအဲအဲ့ဒီဟာသုံးဦးသုံးမလဲဟိုဖြစ်ရင်ဆိုင်ပြီးဖြစ်ရှင်းတာကိုတရားထိုင်နေဒီမှာလဲမြင်တာရဲ့သိတာရဲ့မှတ်ရှုတာရဲ့ဟုတ်ဗျသူတို့သုံးခုဒီနေရာမှာထိုင်ပြီးတော့သူစစ်ဆေးတာဟင်ဖုံးဖြတ်ချတာ အဲ့ဒါတရားထိုင်တာပဲခရင်တာမှတ်လို့ဟင်ဒီရုပ်ထိုင်ပြောတာမဟုတ်ဘူးစိတ်ထိုင်ပြောတာအဲ့တော့မြင်ရင်လည်းလုံးမတတိထိုင်ကြားတော့နားထိတ်လားအဲသူသူသူထွေးထိတ်ထားတဲ့နေရာပေါ့အာယုံလာတိုက်တဲ့နေရာမှုပေါ်မှာမဟုတ်ဘူးလားအမှုပဲပါပေါ်တော့အာယုံလာတိုက်တဲ့နေရာပေါ်မှာဗျဟင်အဲ့ဒီပေါ်တဲ့နေရာတို့တရားထိုင်ရမှာမဟုတ်ဘူးလားတရားထိုင်တော့ခုနတို့ပြောတဲ့မြင်သိပြောစုနော်မြင်သိ မျက်လုံးမှာတတိကတ်ထားတယ်မြင်လာတဲ့သူကသူမြင်တာပဲသိလာတဲ့သူကသူသိတာချုပ်ဖို့လိုသေးလားလွတ်ထားတာဟောဟုတ်လို့ချုပ်ခေါ်ချုပ်ခေါ်လွတ်ခေါ်ထားတယ်မင်းဒီမှာဟုတ်မဟုတ်အချုပ်ပဲလည်းပါဘူးအချုပ်ပဲကောမင်းဒီမှာဟုတ်မဟုတ်ဟုတ်မဟုတ်ခဏတော့ခဏသိဟုတ်မဟုတ်ဒါကမင်းဒီမှာပြိပလာပြော ဟုတ်လားဒီမိမိကြီးနဲ့လည်းလိုက်ပြီးတော့ခံစားတာလည်းမဟုတ်ဘူးလေသူတို့ကိုချုပ်တာလည်းဟုတ်လွတ်တာလည်းဟုတ်ဟုတ်နော်ဒါတော့ပေါ်တော့ပါလေဟင်ပေါ်ပါလေပေါ်ပါလေအဲ့တော့ဟိုဟိုချုပ်တာမဟုတ်တဲ့အတွက်လက်ရဘက်ကိုသူသွားပြီးတော့လွတ်တာမဟုတ်တဲ့အတွက်လက်ဝဲဘက်ပေါ့တမ်းမှုဒီမှာပဲအဲ့တော့ဘယ်အာယုခါသကံမြင်မြင်နဲ့ခံစားလိုက်လို့ တတိပါလို့ရှိရင်လဲလာမယ်တတိမပါရင်ခဏတော့ဝဲသွားရင်သွားတယ်မသွားရင်ရာပဲသွားဟင်ပါနိုင်ဘူးလားပါနိုင်တာပဲကြားတဲ့နေရာလည်းဒီတိုင်းပဲလေအခုပဲအာယုခံစားခံစားပေါ့ဟိုပိစ်ဟိုဘုရားရှိသွားပြီးအိမ်မဟုတ်ဘူးလေဟင်ဒီနေရာပေါ်တဲ့မှုဒီနေရာသိရမှချင်းဟင်ဒီနေရာပေါ်တဲ့မှုဒီနေရာသိရမှဒီနေရာတွေ့ပေါ်ဒီနေရာသိရမှဟင်အဲလိုဆိုလို့ရှိရင်ဓမ္မစိတ် ကကောတနာဆိုတဲ့အတိုင်းဒီဓမ္မစကြီးဟာမြင်တဲ့နေရာကနေပြီးသစ္စာ၄ပါးခုနကတို့ဟိုလည်းပြောရင်တော့ဟိုကြိုက်လို့ဒုက္ခခံရတဲ့ဟိုတစ်ခုကတော့အမြဲပါပြီးသားထင်တယ်။ပြီးရှုမှတ်တဲ့တတိပါရင်မက္ခဟောမက္ခဖြစ်နိုင်ဘူး။ဖြစ်နိုင်ပါဘူး။နောက်ဒီနေရာကအသွဲပြဒီနေရာကချုပ်လို့ရှိရင်နေတော့တာပေါ့ဗျာ။အဖြစ်နေတာပဲ။ဖြစ်နေတာပဲ။တို့ဒီဟိုမှာဆိုလို့ရှိရင်ဟို ယဟနာမဖြစ်ခဲ့ဘူးတဲ့သုံးသားတရားမရှိပါဘူးတဲ့ပါရင်မှတ်ထားလေပါရင်မှတ်ထားလေပါတာတမျိုးမဟုတ်ဘူးတရားမှတ်တာတမျိုးမဟုတ်ဘူးဟင်ယဟနာမဖြစ်ခဲ့ဘူးတဲ့သုံးသားတရားမရှိပါဘူးတဲ့ဒါဟိုဟိုတက္ကရီသာသနာတက္ကရီတစ်ထောင်လုံးကအရှင်ကြီးပြောတာနော်ခုမဟုတ်ဘူးအဲ့ဒီတော့ကရေးခဲ့တဲ့သာသနာဟုတ်ဟုတ်ကလားဗျာဘာလို့ယဟနာမဖြစ်တာလို့ဒီမှာစာရင်းနဲ့အမှုစစ်တာလေစာမှုကြီးဘူး ဟင်ပြီးတော့စားလို့စားတယ်မှတ်တယ်ပြက်ပါသေးလို့ပါပါပါသူ့ပဲပါဘူးနော်ငါပါသေးလို့လားသူလည်းပါသူလည်းပါရှင်းလို့ပါလေတွဲတွဲလေးပါမေတိမပฏิပဒါပါအဲမေတိမပฏิနဲ့ပါရင်ခုနတစ္ဆာလေးပါမရနိုင်ဘူးလားမျက်လုံးပဲလေလာရင်မျက်လုံးပဲလှဲ့တယ်လို့နားပဲလေလာတော့နားပဲဒါကြီးလှဲ့ရင်ပေါ့ နှခုံပဲလဲရင်ဟောရှာပဲလဲရင်ဟောလဲကြည်ရလဲဓမ္မစိတ်ကြပြီဟင်ကြားနိုင်ပါမလားဟင်ဒါရင်ဘယ်လိုတော့ဟာလားတချမ်းပဲမျိုးနာမဆိုင်ဖို့ဖြုတ်လိုက်ရတော့မလားဟင်ပြောပြောပဲရှိသေးတာဒါဟုတ်မှဟုတ်ပြီပဲတဲ့ဟင်ဟုတ်ကလားမေဟုတ်ကြ 就克拉巴时间长了，这边的石油气多了，也旱啊些，人家乌鲁木齐这边也抽卡。如果今年遇到个那些那就一定有多出米拉的毛病。好不？咦，我就不仅没没没交通，公安全那边就出来在来的会，好不？边路路没路经路出来在那的路不通，人家阿土经路出。 အဲ့တော့တရားနဲ့တရားစကားမပြောခြင်းဟုတ်လားပြီးတော့ဒီမှာဖြစ်တဲ့အမှုဒီမှာဖြစ်တဲ့ကိလေသာဒီမှာရင်အပိတရမယ်လို့ဟုတ်လားလမ်းသွားရင်ပြင်းလမ်းသွားရင်တတ်ရပါတယ်ကိလေသာဥမာမငါးပဲသွားနေတယ်ခြေဆုံးကမထီကြီးကအတွေးနဲ့ဖြစ်စီအမြင်နဲ့ဖြစ်စီကိလေသာပေါ်နေရင်အဲ့ဒီနေရာပြီးအောင်တတ်နေရတော့နောက်ကာကြီးလည်းရရမြောက် ရှေ့ကလည်းမတတ်မပြီးမချင်းပေါ့ဗျာနောက်ကလည်းလူလူကြီးကြပြန်မှာပေါ့တကယ်လို့ဟို25မှာအသိမြောက်လောကဟိုယဟန်ကအဲလူကြီးဖြစ်နေရင်ဟိုအစိတ်ကတော့ရှိသွားပြီဘယ်တော့တော့မဟုတ်ဘူးဒီကပွေရနေနောက်ကဟာရလည်းဆောင်းရနေရပါတော့ဟင်ဟင်တခြားမဲ့တကာကြီးများအဲလိုများလုပ်ရရင်ဒီမှာဖြစ်တဲ့ကိလေသာဒီနာတာရရင်တခြားမဲ့တကာကြီးဘယ်လို ဟင်ဟုတ်ကဲ့ဟုတ်ဗျာဘယ်လိုလုပ်တဲ့ချမ်းတဲ့ကလေးဘသွားမဟုတ်တော့ဘူးလေတော့ကပုတ်ကလာဗျာဘယ်တမ်းမှမလာဗျာပြည်ပြောဟုတ်ပါမလားဗျာဟိုဟိုကတော့ကဲကဲကိုဆွဲကြတာလားတပြီဗျာဟင်ဆွဲကြတာပဲလို့လေဗျာသူတို့ကဟာဒီကိုသူရှိတိုးမှမဟုတ်တော့ဘူးလေဗျာ ။ဒါကြီးတော့ကိုဒါကြီးလိုက်မလားမလိုက်ဘူးလားတခါကြီး။တခါကြီးနောက်ကလိုက်ပါလားတခါကြီးရှိရပေါ့ပါလား။သွားရင်လိုက်ပါဦး။ကြိုက်တော့မလိုက်ဘူး။အာဟုတ်ကဲ့ပါဗျာ။ဟင်ဒီနေရာဖြစ်တဲ့ကိရိတာဒီနေရာမှာတတ်အောင်ဆိုအဲ့လိုတတ်ရတာ။ဟုတ်နော်။ဒါအဲ့လိုလုံမှအဲ့လိုပြစ်ထံမှလဲတို့ကရတာ။တို့ကိရိတာကပရိရေလဲကောင်းတယ်။ဖြစ်အားလဲကောင်းတယ်ဗျ။ဝယ်လုံးတို့တိုက်ရင်တို့နိုင်တယ် 也是催人都凶还是对不对？ဟုတ်ကြ။ဟင်အဲ့တော့ဘယ်နဲ့တော့ဟုတ်ကလားခုနလိုဒီနေရာဖြစ်ဒီနေရာမတကြီးရလို့ကအဲ့လိုလားမဟုတ်ဘူးတဲ့ရတယ်ဘယ်တော့ဟင်ဒီအဲ့ဒါလောက်တင်တော့မှာနော်ဓမ္မစကြာရဲ့အကြောင်းဟင်အဲ့တော့လေဝဲလေရာဆိုလို့ဟိုတခြားမှာသွားမကြည့်ပါဘူးဟုတ်ကြအဲ သူမိသီမပฏิပဒါဆိုလို့စာအုပ်ထဲပွားမကြည့်ပါနဲ့ဟုတ်ကလားဗျာထိုင်တဲ့ယောဂီတယောက်မှတောင်ရှိပါသေးထိုင်လို့ကောင်းရင်မိတ်နေရင်ဘယ်ဘက်နင်းမလို့ဝဲဘက်လက်ဝဲဘက်လားအဲထိုင်ရတာကြီးကလည်းဒီမှာနာလာကျင်လာပြီးနာရီကလည်းမသိသေးနဲ့စိတ်ပြီးခံနေတော့ပဲပြောင်းတရားထိုင်သူတောင်သုံးမလို့ဘူးအသွင်နေရာတိုင်းပါတယ်ဟုတ်ကလားဗျာ အဲ့တော့နာရင်နာရရဲ့လှုပ်ရှားမှုမြင်ရင်လှုပ်ရှားမှုဖြစ်ဖြစ်မြင်နေလို့ရှိရင်အလေရောက်မသွားနိုင်ဘူး။အဲ့ရောက်သွားနိုင်တာပဲ။ကိုတော့ခုနကသက်သာနေတယ်ချမ်းသာနေတယ်ချမ်းသာတာလေးငြိမ်းမခံမနဲ့သူ့လှုပ်ရှားဖြစ်ဖြစ်မကြည့်ကြည့်လို့ရှိရင်ကောသူ့နေရာနေပြီးတော့ဟဲ့လွတ်သွားပြီးအလေမရောက်နိုင်ဘူးလား။ရောက်တာပဲ။အဲ့တော့ဒီအဆုံးတရားနှစ်ပါးနဲ့မိစီမနေရာတိုင်းမှာရှိတယ်။မိဘူးကြောင်မှလည်းရှိတယ်အေးရှိကမ်းမှလည်းရှိတယ်။ နေရာမလက်ရှိတယ်ဟင်ကဲဒါဖြင့်တို့ဘုဒ္ဓချမ်းပဲသုံးနိုင်မှာမလားဟုတ်ကလားစိတ်ဓာတ်ကြီးပဲပဲပြားဆက်ပါလိမ့်ဦးလို့ဟင်ဟင်ဒီမင်းတော့အောင်မြန်ကိုတော့လှည့်ထားတယ်ဟုတ်ကလားဗျာဒီဒါ ဝါစုနဲ့ပတ်သက်လို့ဓမ္မစကြာပြောတာနော်ဓမ္မစကြာကလည်းဟိုကြားကောင်းအောင်ပြောတာလားတကယ်လို့ရမှာလားတကယ်လို့ပြောတာပါဒီကောင်ကောင်းအောင်ပြောတာမဟုတ်ပါဘူးဒီကေနာကြပါဘူးဗျာအာ